ဘုရားမြတ်စွာကိုယ်ရဟောတဲ့ဓမ္မဟာစွာကာတဖြစ်ပုံလေးပေါ့လေဒီကတော့တော်တော်လေးတော့ပြောပြီးပါဒီခန္ဓာကိုယ်မှာရုပ်နဲ့လားနှမျိုးသာဒီရှိအောင်ရှိပါလေဆိုတာပေါ့တကယ်သိထားတဲ့ဤတိုင်း ယုံနေတာဟာကွဲကြည့်လာတာပဲဆိုလိုပဲကွဲကြည့်လာလို့ရှိရင်ជីវအတ္တအစွဲကင်းပုံပေါ့စက်ကုံလေးဆိုတာပေါ့လက်ပြလေးရှိရတဲ့အစွဲယုံနာနေရသူတို့အချင်းချင်းအကြောင်းဆက်တွေ့ပြီးတော့ဖြစ်နေပုံပေါ့သူ့အကြောင်းနဲ့သူကြိုဆက်နွယ်ပြီးတော့ဖြစ်နေပုံတွေပေါ့ ရှုရင်းကကြည့်သွားရင်သူ့အကြောင်းကြောင့်သူ့အကျိုးဖြစ်ပုံကြည့်သွားပြီဆိုလို့ရှိရင်အကြောင်းကြောင့်အကျိုးဖြစ်ပုံမသိတော့အဲ့ဒီကဒိဋ္ဌိအစွဲအကြောင်းပဲဖြစ်တယ်ဆိုအစွဲသူ့အကြောင်းနဲ့သူ့အကျိုးဆက်ဆက်ပြီးတော့ဖြစ်ပုံမသိဘူးဆိုလို့ရှိရင်လည်းမဟာဇမအစွဲပေါ့လေပရမတ္တအစွဲပေါ့ဖန်ဆင်းရှင်ထည့်ယူလိုက်တာအဲ့ဒီအစွဲတစ်ခုလည်းထောက်သွားတာပါ အဲ့ဒီအစွဲနှစ်ခုပြောက်လို့ရှိရင်ဘုရားမြတ်စွာသာသနာမှာသိရှုခြုံသွားတယ်ဆိုတာထောက်ရတရားရစပြုသွားပြီဆိုတော့ဒီရှိရတဲ့လို့ဆက်အားထုတ်လို့ရှိရင်တတဝံလမ်းကြောင်းဖြစ်ဖို့ဆက်ဖြောင်းနေတော့တတဝံအေးစားလေးအနေထားအနေနဲ့ဝင်ကျမ်းဂန်များက ဂုံပြုထားပါတယ်အဲဆက်အားထုတ်လို့ရှိရင်မဆောတဘာတိဖြစ်နေတယ်ဆိုတာမလေးကအဲ့ဒါလေးပြောတော့ပါလေဒါကသမထစွန့်ရည်ပေါ့လေသမထစွန့်ရည်ဆိုတာဝိရိယပရိသမารိပါပေါ်တိုင်းအာယုံသို့မဟုတ် ရှုခင်းရရေးကအတိတ်ပေါ်လာတဲ့ရှုွက်လေးတွေစီတတိလေးကတ်သွားအောင်ဘုရားအားဆိုင်မှုရှုရဲစွာရှုမှုနဲ့ရှုမိရအောင်မှာစက်ကလေးတစ်ခဏတစ်ခဏစုစည်းပြီးတော့ဝိရသတိသမာဓိဒီသုံးရောပါဒါသမထအများကြီးဖြစ်နေလို့ရှိရင်ကျုံရတဲ့ ဟိဋ္ဌနေဋ္ဌချစ်စရာအာယုံမုန်းစရာအာယုံပေါ့ဒီမှာကြုံတိုင်းကြုံတိုင်းချစ်မှုမုန်းမှုမဖြစ်ဖဲရပါဘူးဒီအာယုံလေးဆက်ဆက်ပြီးတော့တွန်းလာအာယုံကောင်းလာတတ်ပါတယ်တကယ်တကယ်ဖောက်လာလို့ရှိရင်လည်းကုစားတဲ့အနေနဲ့ပေါ့ဒီဖယ်ရှားပြရတာတရားလေးအားကောင်းလုပ်ရတာပါ သဘောတရားသတိသမာဓိစိတ်ပိုင်းဆိုင်ရာအားတွေဖြစ်လာလို့ရှိရင်တွန်းလှန်အားဒါပေမဲ့လို့ခုခံအားမကောင်းသေးဘူးခုခံအားကောင်းဖို့ရအတွက်ဝိပဿနာဉာဏ်တွေဟောလေရှိကံကစားအားလုံးလို့ရှိရင်ခုနယုံနာပိုင်းခြားကြည့်ဖို့အကြောင်းနဲ့အကျိုးသူအကြောင်းနဲ့သူကျိုးညီးနေပြီးညီးနေပြီးတော့ ဖြစ်ပုံလေးတွေပေါ့ဥပဒနာရဲ့အစဒါလေးတွေကစလာတာနောက်ဥပဒနာဆိုတာဖြစ်လာတော့ဥပဒနာညာဒီနေ့ကြောင်းကျိုးဤနဲ့ပြည်နေတဲ့ညာကနေပြီးတော့ပေါ့လေဥပဒနာကူးပြောင်းပုံလေးတွေပေါ့လေဆက်လက်ကြပါမယ် သူ့ဆိုင်ရာဉာဏ်ပိုင်းရောက်တဲ့အခါကျတော့ဥပဒနာစုခဖြစ်ပုံလေးတွေပြောပြပါမယ်။အပြည့်အစုံတော့နောက်ပိုင်းကျမှပဲပြောပါမယ်။အခုတော့ကြည်သာရုံနှာလေးပါပဲ။ခုနရှေ့ပိုင်းရုပ်ဉာဏ်ပိုင်းခြားရှိမှုနဲ့ကြောင်းကျိုးရှိနေဖြစ်မှုကတော့ဝိပဿနာဉာဏ်တော့မဟုတ်သေးဘူး။ သို့သောဝိပဿနာဉာဏ်ဖြစ်ဖို့ရာအတွက်ဒီဉာဏ်နှစ်ပါးကတော့သိအရေးကြီးပါတယ်ဒီဉာဏ်နှစ်ပါးအခြေခံသေးပဲနဲ့တော့သို့မဟုတ်ဒီဉာဏ်နှစ်ပါးလက်တွေ့အားထုတ်လို့မတွေ့သေးပဲနဲ့တော့မကြည့်သေးပဲနဲ့တော့ရှိသေးပဲနဲ့တော့ဥပဒနာအစိတ်ဖြစ်ရုံရှိဘူးဒါသိအရေးကြီးပါတယ်ဘယ်လိုဥပဒနာမဖြစ်သေးတယ်လဲလို့ဆိုတော့ ရှင်းတော့ပြောခဲ့ပါတယ်တဘာဝလက္ခဏာနဲ့သမညာလက္ခဏာနှစ်ခုတဘာဝလက္ခဏာဆိုတော့ယုံနာတရားတို့ရဲ့ကိုယ်ရှိအမှတ်သားလေးတွေပေါ့လေလို့ပြောခဲ့ပါတယ်ရှင်ပိုင်းဉာဏ်နှစ်ပါးကတဘာဝလက္ခဏာပဲဖြစ်ဖြစ်ဒါရုပ်ဒါနာဆိုတာပေါ့လေ လက်ခွဲစီအဲ့ဒီယုံနာတရားတွေဟာအကြောင်းကြီးရောက်ဖြစ်တယ်ဆိုတာလည်းပဲလက်လောင်းပြီးစဉ်ကတည်တယ်သူအကြောင်းနဲ့သူအကျိုးဆက်နွယ်ပြီးတော့ဖြစ်တယ်ဆိုတာလည်းဒီလိုပဲတည်တယ်ဒါတော့ကဘာဝလက္ခဏာတက်တက်ပဲတည်သေးတယ်သူကတော့ပြောလို့ရှိရင်သင်္ဍလက္ခဏာ၃မျိုးတည်းကအစအလေအဆုံးပေါ်ပြီးပြည့်ဝမှုပြည့်မှု ဖြစ်မှုနဲ့ရင်းမှုဒီနှစ်ပိုင်းပဲကြည့်သေးတယ်ဆိုတော့ပေါ်လာလို့ပေါ်လာလို့ရှိရင်စာပိုင်းညာဆိုလို့ရှိရင်အလေကောင်အကောင်းနဲ့ဘယ်ရဖြတ်ကြည့်တာအစနဲ့အဆုံးမသိဘူးပေဘူးမှလို့ရှိရင်ပေဘူးအလေကောင်ကဖြတ်ကြည့်တာအခြားချက်ပေါ်သမျှအာယုန်တွေမှလို့ရှိရင်လည်းပဲအလေပိုင်းအကောင်းနဲ့အပိုင်းပဲဖြတ်ကြည့်တာပဲအစပိုင်းမထင်သေးအဆုံးပိုင်းမမြင်သေး နောက်အကြောင်းနဲ့အကျိုးညှိနှိုင်းပြီးတော့ဖြစ်လာတဲ့အခါသိလာတဲ့အခါကျတော့အစပိုင်းလေးပါပေါ့လေထည့်သိလာတယ်ကိုယ်ကရှုခွင့်အာယုံရှုခွင့်အာယုံလေးတွေအတိတ်ဖြစ်ပေါ်လာလေးတွေရောစပေါ်လာတာလေးတွေနောက်တီးနေတာလေးရှေ့ပိုင်းလေးထည့်ပြီးလာတယ်သို့တော့နောက်ပိုင်းမတည်သေးဘူးဖြစ်သွားတဲ့အပိုင်းအစအလည်းအဆုံး၃ပိုင်းပေါ့လေအစ အဲ့ဒါလေးကြအဲ့လိုပဲတတ်နိုင်တယ်သူအတိအကျပေါ်လာတဲ့ကိုစာရင်းကြည့်နေတယ်ဆိုတာကတော့ရုပ်ရည်ကြောင်းကျိုးနှီးလွယ်ပြီးတော့ဆက်လို့သိလာတဲ့အခါကိုယ်တွေကရရရင်လည်းကြိုက်တာခဲတာလေပေါ်တော်လေးတွေလိုက်မှန်နေတဲ့အခါ ရတာလေးစပေါ်လာတယ်ရတယ်လို့ဖတ်တယ်။ဒါရင်မှမပြောက်သေးရင်အခြားတနည်းသွားပြီးတော့စရရရအဲ့ဒါလေးလိုက်မှရကြအောင်။မလုံးအောင်ဒီလိုတခြားနေရာဒီဘက်စရရရအဲ့ဒီလိုနီးတဲ့ပေါ်လေရှုပ်ရအောင်တစ်ခုခုပေါ်လို့လိုက်ပြီးတော့မှတ်တိုင်းမှတ်တိုင်းပဲအစနဲ့အလယ်ပိုင်းလောက်ကထင်ရှားပြီးတော့ရှုပ်ရအာယုဆုံးသက်ပုံအပိုင်းလေးဒီမကြည့်သေးဘူး။ ဒါမလို့သူတို့ကိုဝိပဿနာဉာဏ်ထဲမှာမထည့်ဘူးဝိပဿနာအခြေခံပဲရှိသေးတာပဲတော့ဟွန်းနောက်တော့ပဲရှိသေးတယ်ဘာဖြစ်လို့လဲဆိုတော့ယုံနာအာယုံရဲ့အစနဲ့အလယ်အဆုံးသုံးပဲရှိတယ်တဲ့ကနောက်ဆုံးပိုင်းကိုမြင်သေးလို့မကြည့်သေးလို့ဆိုတာပေါ့လေဒီလိုပဲအကြောင်းပြဖြစ်ရမှာပါပဲ ဒီနည်းအားဖြင့်ဝိပဿနာမခေါ်ရသေးတဲ့အကြောင်းကတော့သဘာဝလက္ခဏာတက်တက်လောက်သာကြည့်နေတယ်လို့ပါပဲကိုယ်စီကိုယ်စီကျုပ်ဓမ္မနန္ဓမ္မသဘာဝတက်တက်လောက်ပဲကြည့်သေးတယ်ပေါ်ပြီးတော့ပြောက်သွားတဲ့ကျုပ်ဓမ္မနန္ဓမ္မ ပေါ်လဲကြောက်လိုက်နဲ့ဒုက္ခကြီးတဲ့ယုတ်ဓမ္မနန္ဒမအတ္တမဟုတ်အတ္တမပါတဘာဝတက်တဲ့ယုတ်တဘာဝတက်တဲ့နန္ဒဘောတက်တဲ့ဒါလောက်တော့ကြည့်ပါသေးတယ်တဏှာလက္ခဏာခေါ်တဲ့တူညီလက္ခဏာမတည်သေးဘူး။ဘုရားကြောင့်ကြိုးတည်ပြီးလို့ဆက်ရှိတဲ့အခါကျမှ ခုနသံဉာဏ်လက္ခဏာ၃မျိုးသိလာပါတယ်ဒီလက္ခဏာနိစ္စလက္ခဏာလည်းသိလာတယ်ဒုက္ခလက္ခဏာလည်းသိလာတယ်အနတ္တလက္ခဏာလည်းသိလာတယ်ဟုတ်တော်အဘာဝကာရောအနိစ္စလက္ခဏာဆိုတာပါလေဟုတ်တော်ကကူကမဖြစ်သေးဘဲနဲ့ဖြစ်လာပြီးတော့အဘာဝကာရောမဖြစ်တော့မရှိတော့ ကြောက်သွားတော့အချင်းရပြီနေကြလက္ခဏာနေကြလက္ခဏာကြီးဟိုကပူရာလေးပေါ်လာတယ်ပူရာလေးစပေါ်လာတယ်ပူရာလေးမှတ်လိုက်တယ်ပူရာလေးအဆုံးတတ်သွားတယ်ပူရာလေးကသဘာဝလက္ခဏာအဲ့ဒါလေးစလာပြီးတော့အဆုံးတတ်သွားတဲ့အချင်းရလေးကအနိစ္စလက္ခဏာခေါ်တယ်ရတာလေးပေါ်လာတယ်ရတယ်လို့မှတ်တယ် ရတာလေးစဖြစ်လာပြီးတော့နောက်ဆိုင်တတ်သွားတယ်ကြောက်သွားတယ်အဲဒါအနိစ္စလက္ခဏာခေါ်တယ်ပြီးပြီးတော့ပြည့်သွားတယ်မွေးပြီးတော့တည်သွားတယ်ကောင်းတယ်မှမထည့်ဘူးကိုယ်ရဆက်တတ်တဲ့အရာပစ္စည်းတွေဟာကောင်းနေတဲ့အခါမှာတော့သူကတော့မကွဲသေးရင်တော့ဘာလို့ကောင်းလဲဒါပေမဲ့အတုံးဆက်အကင်ကမ္မတလို့ရှိကွဲမှာပဲ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 ကိုယ်ကြိုက်တဲ့အတန်လေးကြီးကြားနေရပြီဆိုလို့ရှိရင်သိနှိစ္စတာပဲသိဒုက္ခပေးတာပဲဒါလေးကဒါလေးကြီးကကြားစေခဏမှာထင်ရှားတဲ့အတန်လေးကြီးရပါလိမ့်သိဒုက္ခပေးတာပဲဒီဒုက္ခလက္ခဏာတွေပေါ့ဖြစ်မှုပြတ်မှုမပြတ်အနည်းဆက်ခံရခြင်းအရှင်းရပါလိမ့်ပြည့်စက်ခြင်းအရှင်းရပါလိမ့်အာကာရခေါ်ပါတယ်တော့ ခန္ဓာဆိုတော့မိန်းနာပေါ့အဲ့ရတဲ့တဘာဝတော့ဘုံကတဘာဝနဲ့ပုံမှာနှီးတည်နေတဲ့အရှိရာလေးပဲတော့ဆယ်ဒုက္ခလက္ခဏာခေါ်တယ်အဝိဇ္ဇဝတ္တနာကာရောအနတ္တလက္ခဏာလေဟမ်ကိုယ်ဖြစ်ချင်တာတမျိုးသူကဖြစ်နေတာတမျိုးကိုယ်ကမဖြစ်စေဘူးသူကဖြစ်လာတယ်ကိုယ်ကဖြစ်စေချင်တယ်သူကမလာဘူးဒီ ယုံနာဓမ္မဆိုတာသူ့လမ်းကြောင်းတိုက်သူ့အကြောင်းတိုက်ဆံလို့သွားနေတာပဲကိုယ်လိုတိုက်ဘာမှဖြစ်တာမဟုတ်ဘူးအတ္တလိုတိုက်ဘာမှဖြစ်တာမဟုတ်ဘူးတဘောဝတက်တဲ့ပဲသူ့လမ်းကြောင်းနဲ့သူသွားနေတာပုဂ္ဂိုလ်ရဲ့အလိုအတိုင်းဖြစ်ရတာမဟုတ်ဘူးဆိုတာအဲ့ဒီမပြတ်တဲ့အချင်းရာလေးဟာအဝဇဝတ္တနာကာရဆိုတာအနတ္တလက္ခဏာခေါ်တဲ့ကောင်ယုံနာတိမှာ ဒီအနိစ္စဒုက္ခအနတ္တသင်္ဘောတွေကဤပေါင်း40လောက်ရှိပါတယ်ဒီသုံးမျိုးကတော့လိုရင်းပဲအနိစ္စလက္ခဏာသင်္ဘောဒုက္ခလက္ခဏာသင်္ဘောနဲ့အနတ္တလက္ခဏာသင်္ဘောဒါလိုရင်းပဲဆက်ရှုလို့ရှိရင်ပေါ်ပြီးတော့ပြောက်ပါပုံလေးတွေဒီစလက္ခဏာတွေကျင်းလာတယ်ဟွန်းဒီကရကမှာပေါ်လိုက်ပေါ်လို့လည်းဆင်းရဲပုံလေးတွေကျင်းလာတယ် တခါတခါမှသူသဘောတိုင်းသူဖြစ်ပုံလေးတွေခင်းလာတယ်ဟိုးအထက်ပိုင်းညာနေရောက်တဲ့အခါရှုခအယောလည်းပဲယုံနဲ့နာမယ်ရှုတိတာလည်းယုံနဲ့နာမယ်ပုံသဏ္ဍာန်လေးကျင်းမဲ့ပြီးတော့ယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတာဘာဘာထင်ရှားတာအာယုံလည်းပဲသဘာဝတက်တဲ့သူ့ကိုရှုတိနေတဲ့အာရမဏိကလည်းပဲသဘာဝတက်တဲ့ပဲအဲသဘာဝတက်တဲ့ဖြစ်နေတဲ့အခါကျမှ အနတ္တလက္ခဏာတွေသိချင်ရှားတာပဲနောက်ပိုင်းကျမှအဲဒါကောင်းသိပါလိမ့်မယ်အခုတော့ဘုဒ္ဓတာဖြစ်ုံပြပါလိမ့်မယ်ပြောထားရပါတယ်ဆိုလိုတာကတော့ရှင်းပိုင်းငါနှစ်ပါးဟာသဘောဝလက္ခဏာခေါ်တဲ့နိစ္စဓမ္မဒုက္ခဓမ္မအနတ္တဓမ္မဒါတော့သာသိပါတယ် ။အမြဲလက္ခဏာခေါ်တဲ့အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာမမြင်သေးပါဘူး။ဆိုကြပါစို့ကိုယ်ရဲ့ပေါ့ပူရလေးပေါ်လာတယ်။ပူရပူရလို့မှတ်နေတာ။ပူရရုပ်တုံးကသဘာဝလက္ခဏာလို့သာသိတာ။ပူရလေးစပေါ်လာပြီးတော့ပူရလို့မပြောက်ခံလေးပါဘူး။ မှာဒီဘာပုတ်တိုက်တော့အပူကြီးကြွလာတာဟုတ်ကျောင်းတော့ကျောင်းကအကျိုးတော့ဆက်ဆက်ပြီးတော့ဒီပြေးတာပါဒါလည်းပဲသဘာဝလက္ခဏာပဲကြည့်ရအောင်ဝိပဿနာဉာဏ်လည်းရောက်လာပြီဆိုလို့ရှိရင်ပူရလေးတွေမှတ်လိုက်ပူရလေးတွေကြောက်ကြောက်သွားတော့ ခြားခြားပေါ်တာလေးမှလည်းကြောက်ကြောက်သွားတာဆုံးသက်တာလေးကိုတွေ့လာတယ်။ဘာဖြစ်ဖြစ်ကိုယ်လေးကရုပ်တမဏ္ဍမတွေဟာပေါ်ပြီးတော့ကြောက်သွားတာကြီးပေါ်လဲကြောက်နေတဲ့မကောင်းတာတွေကြီးပဲဒီသဘောတိုင်းသူဖြစ်တာကြီးပဲဆိုတာဒီအရှင်းရသုံးမျိုးတွေကတမျိုးမျိုးထင်းလာတာပဲ။အဲဒီခါကြာမှဗမဏလက္ခဏာမြင်လာတာသဘာဝလက္ခဏာကောင်းကောင်းကြောင်းကျိုးထူပြီးဆိုလို့ရှိရင်ဆက်ရှိတဲ့အခါမှာ သံယလက္ခဏာလည်းမြင်လာတာပဲအဲ့ဒီခါမျိုးမှာဝိပဿနာဉာဏ်စလာပြီပေါ့ဝိတဘာဝလက္ခဏာတဘာဝဓမ္မတို့ရဲ့ပို့ပြီးတော့ပြောက်ဖို့ပုံလိုက်ပြောက်လိုက်လည်းမကောင်းဘူးသူတဘောတိုက်သူဖြစ်ပုံပေါ့ချင်းရဆုံးအားဖြင့်အမျိုးမျိုးသောချင်းရဆုံးအားဖြင့်ပတ္တနာမြင်တဲ့ညာတဲ့ တခါတခါပုံကြောပြောပုံအနိစ္စလက္ခဏာထင်မယ်တခါတခါပေါ်လို့ပြောလို့ဆင်းရဲပုံဒုက္ခလက္ခဏာထင်မယ်တခါတခါသူသဘောတိုက်သူဖြစ်ပုံအနိစ္စလက္ခဏာထင်ပဲပေါ့လေတပြိုင်နဲ့ထဲတော့သုံးရလို့မထင်ပါဘူးပါရထီထီဖြစ်စေတမျိုးမျိုးထင်လို့ရှိရင်တော့ဝိပဿနာပုံစံလေးတစ်ခုထုတ်ကြည့်ကြစို့ ဆိုကြပါစို့ယောဂီရရှိမှတ်တယ်လို့မှာပူရလေးပေါ်လာတယ်ပေါ့ပူတဲ့ယုတ်ဓမ္မလေးအဲဒါကအနိစ္စဓမ္မခေါ်တယ်အနိစ္စယုတ်ဓမ္မပူရလေးပေါ်ပြောက်တော့အနိစ္စလက္ခဏာခေါ်တယ်ပူရဲလို့ရှုနေတုန်းမှာပေါ့လေပူရလေးပြောက်ွယ်ဆိုတာကိုတွေ့ရတော့ မမြဲဘူးလို့သိလိုက်တာလေးကဒါဥပဒနာဉာဏ်ခေါ်တယ်ဒီစေစုမှာပုတ်ွယ်သွားတာကိုတွေ့ရ၍တွေ့ရမှဥပဒနာဉာဏ်ဝေဒနာညာဆိုတာပြက်ွယ်ဆိုတာမတွေ့ရသေးဘူးဆိုလို့ရှိရင်တော့ဝေဒနာညာမဆိုရသေးဘူးပြက်ွယ်ဆိုတာဘာလဲဘာမှနေလို့ပူတာလေးပေါ့ပူတယ်လို့မှတ်နေတုံးမှာ ပူတယ်လို့မှတ်နေတော့စူးစမ်းနေတာမဟုတ်ဘူးတွေးနေတာမဟုတ်ငွေးနေတာမဟုတ်ဘူးပူတယ်လို့မိမိရရချိန်သားကဆရာဆက်ပြီးတော့စောစောကြီးရှိပြီးတော့ဒီမှာစိတ်လေးစိုက်ကြနေတဲ့ခါမှာပူတယ်လို့သိနေတာပူတယ်လို့ရှိမှတ်နေတော့မှတွတ်တော်သွားတာကိုတွေးတွေးမှဝေဒနာညာခေါ်ပါရဲ့အဲ့ဒါတော့နားလည်ထားပါလေ။ပြန်ပြောပါဦးမယ်။ ပူရလို့ရှိမှတ်တဲ့အခါမှာပူတာလေးကအနိစ္စဓမ္မပူရလေးပြက်ွယ်သွားတာကအနိစ္စနုပါဒအဲအနိစ္စလက္ခဏာပူရလို့ရှိနေတုံးဖာပူရလေးပြက်ွယ်သွားတာကိုတွေ့ရကအနိစ္စနုပါဒနာဥပဒနာညာတဲ့အဲ့လိုကိုရပါတယ်အနိစ္စဓမ္မာဟိတေနဝအတ္တနောသဘာဝေန ဉာဏ်တာနာနိစ္စတံပဋိခိပန္တိနာမလို့ဉာဏ်ကများဆိုထားပါတယ်ပို့ပြီးတော့ပြောက်တော်တဲ့အိဋ္ဌဓမ္မယုံနာတရားတို့ဟာတဲ့တေလေးဝတနောစွာဝေနသူရှိဆွဲကိုကြီးကိုစီသဘောဝလက္ခဏာအဖြစ်ဉာဏ်တာနံဖြစ်ဆိုင်လိုက်ပြီးတော့ရှုလို့ ရှိကြသောယောဂီပုဂ္ဂိုလ်တို့ဤယောဂီပုဂ္ဂိုလ်တို့အားနိစ္စတံပဋိက္ခိပါတိနာမငြိဒီဖြစ်ငြိကြောင်းကိုရင်းဆန်ကြတယ်တုတ်တူကမြဲတဲ့တရားတွေပါဆိုတာပါလေဟွန်းဟွန်းအဲဒါကိုရင်းဆန်တယ်ဆိုတော့တုတ်တူမမြဲဘူးဆိုတာဘောလို့ခံရဝန်ခံရတယ် မှုပြုကျွလွန်ထားတဲ့တရားခံတယောက်ကိုရိုးရိုးမေးလို့သူကဝန်မခံဘူးဆိုလို့ရှိရင်နည်းနည်းလေးသူ့ကိုပြီးမရပါဘူးဖြစ်စစ်ပေါ်များတဲ့ခါကျတော့သူနောက်ဆုံးတော့သူဝန်ခံရတာပဲသူဒီအမှုပြုလို့မိပါတယ်ဒီအမှုပြုရပါတယ်ဆိုဝန်ခံရတာပဲ ဒါလိုပါယုံနာတရားတွေပိုင်တဲ့ပုဂ္ဂိုလ်တွေကလည်းအခုလိုသိပ္ပံဘာဝနာတရားအာမထုတ်ခုသေးတော့ကိုယ့်ဟာကိုယ်တော့မြဲတယ်ထင်တာပဲငယ်ယုတ်ကကျုပ်ဖြစ်လာတယ်လို့ငယ်စိတ်ကကြီးစိတ်ဖြစ်လာတယ်လို့မတည်တော့ဘူးလိုလိုပေါ့လေမြဲတယ်ဆိုရအစွေကြီးတဲ့ခါရဝင်နေတာအခုတည်းမှာချက်ချင်းပဲ ပူရာလေးတွေရှိမှတ်တဲ့ခါကျတော့ပူရာလေးပြုတ်ပေါ်ဆိုတော့ဒီတော့အော်ဒါမမြဲပဲကွာအတိမှန်လေးရသွားတယ်ထက်ခါတလဲလဲပေါ့လေပေါ်တဲ့အာယုံကိုကြိတ်ကြိတ်နေနေပေါ့လေရှုမှတ်ပါများပြီဆိုလို့ရှိရင်အရှုခံယုံနာဓမ္မတွေဟာသူ့တဘာဝအတိုင်းကြည့်မြင်တဲ့ယောဂီပုဂ္ဂိုလ်တို့အားကျုပ်တို့မမြဲဘူးဆိုတာပေါ့လေဝန်ခံချက်ပေးလာတယ် တကယ်ကိုအလုံးလုံးတဲ့ယောဂီတွေဆိုလို့ရှိရင်တော့ကိုယ်တွေကယုံနာတရားတွေဟာကျုပ်တို့မမြဲပါဘူးဆိုတာဝန်ခံချက်ပေးကြမှာပါပဲမမြဲတာလက်ရင်းကြည့်ပါပြီဆိုလို့ရှိရင်ကိုယ်တွေကယုံနာဓမ္မတွေကမြဲတယ်ဆိုတဲ့အစွဲငရုပ်ကကျုပ်ဖြစ်လို့ငရုပ်ကကြီးစိတ်ဖြစ်လာတာမဟုတ်ဘူး သူ့ခိုက်တယ်လည်းသူဖြစ်ပြီးတော့ပြက်သွားရဲ့အမြဲတည်းတရားကြီးပဲဆိုတော့ဒီအမှန်ကိုသိမြင်လာတယ်အမှန်ကိုသိမြင်လာတော့ငါကကိုယ့်ဘဝကိုရဲတာပဲမသိတော့ဘူးလို့လို့ဟောဒီအထင်ကြီးတာဒီတခါလေးပြောက်သွားတော့ပဲနည်းတာသိသေးလေကိုယ့်ကိုအထင်ကြီးပြီးတော့ဟောလေမာနရှိတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်မာနတွေကြာတော်လေလေပဲ အဲ့တော့လည်းကမဟုတ်တဲ့အစွဲတွေမဟုတ်တဲ့အညီကျေးတွေဟာအမှန်တိုင်းကြည့်လိုက်တာနဲ့ပဲအနုလက္ခဏာပြသွားတာဟာခန္ဓာဒီကာယနောဘိခွေမေကောသတ္တနာဝိသုဒ္ဓိယာတတိတံစတ္တရောသတိပဋ္ဌာနာဆိုတဲ့စိတ်ဓာတ်တုံးနဲ့ကိုက်ညီနေတာပဲ နောက်နေ့ကြာမှဒါတွေဆက်ပြီးတော့ရှင်းပါမယ်အခုတဏှာကြီးပြည့်တော့မှာပါပဲသာဓုသာဓုသာဓု